သာသနာတော်သက္ကရာ2559ခုနှစ်လူတို့ဝဟကောဇာသက္ကရာ1385ခုနှစ်ဝါဇူလာဇန်တရက်ခရစ်နှစ်2013ဇူလိုင်လ8ရက်တနင်္လာနေ့ဒီနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဟမ်မွန်ဘေးမြို့ ဓမ္မနတဝိဟာရကျောင်းတိုက်ကြီးအတွင်း၌ဒေါ်မော်လီမိသားစုနှင့်ဥထုမောင်ဒေါ်အေးလင်းမိသားစုတို့၏ဓမ္မဒါနအမတဒါနအလူတော်ဖြစ်ဖြင့်ခொနရဲ့မဟာသတိပဋ္ဌာန်ဝိပဿနာချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြီလူမှာကတော့သတိပဋ္ဌာန်တရားတော်ဗာတရားတော်လည်း မနေ့ကဘုန်းကြီးတို့ယောဂီများကိုတတိပဋ္ဌာန်နဲ့ဆက်လို့တတိပဋ္ဌာနာဆိုတာတတိဆိုတာအမှားရမှုပဋ္ဌာနာဆိုတာတရားလို့ပြောခဲ့ရှုမှတ်မှုရဲ့တရားအဲ့ဒီရှုမှတ်မှုရဲ့တရားဆိုတော့အဲ့ဒီရှုမှတ်ရမယ့်အာယုံ၄မျိုးကိုလည်းဘုန်းကြီးမနေ့ကပြောခဲ့ကာယ ानु ပတနာဝေဒနာ ानु ပတနာစိတ္တ ानु ပတနာဓမ္မ ानु ပတနာဆိုတဲ့ဒီတတိပဋ္ဌာန် ဒီတရား၄ပါးဟာရှုမှတ်ရမယ်အာယုံ၄ပါးပဲအဲ့တော့ရှုမှတ်ရမယ်အာယုံ၄ပါးဘယ်လိုရှုမလဲကာယ ानु ပဒနာကာယ ानु ပဒနာမှာကာယအနုရပဒနာရသုံးပုဒ်ပါကာယကတပုတ်အနုကတပုတ်ပဒနာကတပုတ်သုံးပုဒ်တွဲထားကာယဆိုတာကိုယ်အမူအရာယုတ်ပေါင်းကိုကာယခေါ်ပါတယ်ကိုယ်အမူအရာယုတ်ပေါင်းကိုဘာခေါ်လဲကာယ အဲ့ဒီမှာနုဆိုတာကြိမ်ငိမ်အဖန်မှန်အထထတဲ့ပတ္တနာရှုတာမှတ်တာပွားများတာအာထုတ်တာကာယ ानु ပတ္တနာလို့သုံးပုဒ်တွဲလိုက်တဲ့အခါကျတော့ကိုယ်မူရာယုတ်တရားတွေကိုထက်ခါထက်ခါထက်ခါထက်ခါရှုတာပွားတာအာထုတ်တာကိုကာယ ानु ပတ္တနာလို့ခေါ်တာအဲ့တော့ကိုယ်မူရာတွေဖြစ်တိုင်းရှုတာဆိုတော့ ကိုတရားရှုတဲ့အခါကလမှာယောဂီပုဂ္ဂိုလ်များထိုင်ပြီးရှုတဲ့အခါမှာကိုယ်မူရာကို ရှုမယ်ဆိုရင် ထိုင်နေတဲ့အမူအရာလေးကိုအာယုံစားပြီးတော့ထိုင်နေထိုင်နေလို့ရှုတာထိုင်နေလို့ရှုတာဘာနုပဒနာလဲကာယနုပဒနာအဲ့တော့ထိုင်နေလို့ရှုတဲ့အခါမှာဒီတိုင်းအလွတ်ထိုင်နေထိုင်နေလို့စိတ်ဆူလေးနဲ့ဆူနေုံမဟုတ်ဘူး မိမိရဲ့ဒီမှာစိတ်အာယုန်ထဲမှာထိုင်နေတဲ့ပုံစံလေးအဲ့ဒီထိုင်ပုံစံလေးဟာအောက်ပိုင်းကခွေနေတယ်အပေါ်ပိုင်းလေးကခါကနေအပေါ်ပိုင်းမှာမတ်နေတယ်ထောင်းနေတယ်အောက်ပိုင်းခွေခွေလေးအပေါ်ပိုင်းလေးကမတ်ပြီးထောင်းနေတဲ့သဘောလေးကိုအာယုန်စိုက်ပြီးတော့ထိုင်နေထိုင်နေထိုင်နေအနုဆိုတာဓက္ခဓက္ခ ချိန်ချိန်ရှုတာအနုခေါ်တယ်ဝဒနာဆိုတာကတော့ရှုနေတာပေါ့အဲ့တော့ထိုင်နေတဲ့အမူအရာလေးကို ထိုင်နေထိုင်နေထိုင်နေရှုနေတာကာယ ानु ပဒနာအဲ့ဒါလေးနဲ့တွဲပြီးရှုမယ်ဆိုရင်တော့အထီလေးပါတွဲထားလိုက်အောက်ကကျမ်းနဲ့တင်ပါနဲ့ထိတဲ့နေရာလေးကိုထိတယ်ထိုင်နေထိတယ်ထိုင်နေထိတယ် အဲ့လိုရှုနေတာကာယ ानु ပတနာဘာ ानु ပတနာလဲကာယ ानु ပတနာဒီကာယ ानु ပတနာကိုမူရာအင်မတန်ထင်ရှားတဲ့အတွက်ကြောင့်မြတ်စွာဘုရားကဒီကာယ ानु ပတနာကိုရှေးဦးစွာဟောတာရှုတဲ့အခါမှာရှုမှတ်စာအာထုတ်စာယောဂီပုဂ္ဂိုလ်မှာထင်ထင်ရှားရှားလွယ်လွယ်ကူကူရှုမှတ်လို့ရနိုင်တယ် တချို့ကလည်းတရားရှုတယ်ဆိုတာကိုခက်ခက်ခဲခဲရှုရမှတကယ်ဝိပဿနာတရားလို့လည်းထင်တတ်ပါတယ်တကယ်တမ်းကြတော့မိမိခန္ဓာမှာတကယ်ရှိနေတဲ့အရှိကို အရှိအတိုင်းပဲသိအောင်ရှုရတာပဲဝိပဿနာမရှိတာကိုရှာပြီးရှုရတာလားရှိတာကိုရှုရတာလား ခုထိုင်နေတဲ့အမူအရာဟာရှိသလားမရှိဘူးလားထင်ရောမထင်ရှားဘူးလားအဲ့ဒီတော့ထင်လဲထင်ရှားတယ်ရှိလဲရှိတယ်အဲ့ဒီရှိနေတာလေးကိုရှိတိုင်းပဲရှုလေထိုင်နေထိုင်နေတခဲခဲခဲကြီးရှောက်ရှားပြီးတော့ရှုစရာမလိုဘူးထိုင်နေတဲ့အမူအရာလေးရှိနေအဲ့ဒီရှိနေတာလေးကိုပဲအာယုံဆိုင်ပြီးထိုင်နေကြံနေထိတဲ့နေရာလေးစိုက်ထိတယ်ထိုင်နေထိတယ် အဲဒီလိုထိုင်တာလေးကိုယောဂီပုဂ္ဂိုလ်ရှုရတယ်ထိတဲ့နေရာလေးကိုယောဂီပုဂ္ဂိုလ်ရှုရထိုင်နေတာလေးရှုတော့ယောဂီဟာပထမတော့အောက်ပိုင်းခန္ဓာကို ခွေပြီးပေါ်ပိုင်းခန္ဓာကိုလေးထောင်းနေတယ်မှတ်နေတယ်အဲ့ဒါလေးရှုရင်းကနေနောက်ကြတော့တောင့်တင်းနေတဲ့သဘောလေးပဲတွေ့ရတယ်အောက်ပိုင်းကထောက်ခံထားတဲ့သဘောလေးပဲထိုင်နေလို့ရှုနေတဲ့အခါမှာအောက်ပိုင်းကထောက်ခံနေတဲ့သဘောလေးပဲ ထောက်ကန်နေတာဝါယောဓာတ်ပဲထောက်ကန်နေတာဘာဓာတ်လဲဝါယောဓာတ်လေးပဲအဲ့ဒီသဘောလေးကိုယောဂီမြင်အောင်ရှုတာပထမတော့ထိုင်နေဆိုရင်ခန္ဓာကိုယ်ကြီးအောက်ပိုင်းကခွေးပေါ်ပိုင်းကထောင်ပြီးမှတ်နေတယ်အဲ့ဒါလေးကို မြင်နေတယ်ဒါအမှန်တည်းမဟုတ်ဘူးပညာပဲပရမမဟုတ်သေးဘူးအဲ့ဒါလေးကိုထက်ခါထက်ခါထက်ခါထက်ခါယောဂီကထိုင်နေထိုင်နေထိုင်နေထီတယ်ထိုင်နေထီတယ်ရှုနေတယ် ရှုနေတဲ့အခါကျတော့မှနောက်ကြီးရှုစိတ်ကထိုင်အာယုံလေးပေါ်မှာယောဂီရဲ့ရှုစိတ်လေးမြဲသွားပြီအဲ့ဒီမြဲမြဲဆွဲဆွဲလေးလည်းရှိသွားပြီဆိုတဲ့အခါကျထက်ကထက်ကဒီပေါ်မှာစိတ်လေးကရောက်သွားတော့တည်နေတော့ထိုင်နေဆိုရင် အောက်ပိုင်းခန္ဓာကိုယ်လေးကထောက်ကန်ပြီးတော့တောင်းနေတဲ့သဘောတင်းနေတဲ့သဘောဒါလေးပဲတွေ့ရတယ်အဲ့ဒါဝါယောဒရဲ့သဘောလေးကိုတွေ့နေတာဗဒ္ဒရဲ့သဘောလေးကိုတွေ့တာ ਨੇ ထိတယ်ဆိုတဲ့အခါကျတော့လည်းပဲဟိုတုန်းကတော့ခြေတော်ကြီးနဲ့ကြမ်းနဲ့ထိနေတာသေးသေးချာချာစူးစိုက်ပြီးတော့ရှုတဲ့အခါကျတော့ထိတယ်ဆိုတဲ့နေရာမှာ မာသဘောလေးပဲတွေ့ရတယ်။ဘာသဘောလေးတွေ့ရတာလဲ။ကဲထိနေတဲ့နေရာကမာသဘောလေးတွေ့ရတယ်ဆိုတော့ဟောပထဝီဓာတ်ရဲ့သဘောလေးပဲ။ဖတ်ဓာတ်ရဲ့သဘောလေး။တရားဆိုတာသဘောကိုပြောတာ။တရားဆိုတာဘာကိုပြောတာလဲ။သဘောဆိုတာတရားပဲ။သဘောဆိုတာဘာလဲ။ တရားသိခြင်းရင်ဘာကိုသိအောင်ရှုရမှာလဲတရားမြင်ခြင်းရင်ဘာကိုမြင်အောင်ရှုရမှာလဲအဲ့ဒီလိုသူ့ရဲ့ဓာတ်သဘောလေးကိုကိုမြင်နေပြီဆိုရင်ဘာကိုမြင်နေတာလဲအဲ့ဒီဓာတ်သဘောလေးကရုပ်တရားဘာတရားလဲသိနေတဲ့စိတ်လေးကကဲဒီတော့သဘောလေးကိုသိလိုက်တာနဲ့ယုံ nant ကွဲပြီးတော့မသိဘူးလားကဲရုပ်တရားနံတရားကိုသိသွားပြီထိုင်နေထိတယ်လို့ရှုရင်းနဲ့ရုပ်တရားနံသဘောလေးသိနေ အဲ့ဒီယုံ nant လေးကိုအမှန်မြင်သွားရင်တတန္တရာလုံးကငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva လို့အစွဲရှိသေးရဲ့လားအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိဘာဖြစ်သွားလဲပြုတ်သွားပြီအမှန်မြင်တော့အမှားဒိဋ္ဌိမစင်ဘူးလားအမှားဒိဋ္ဌိစင်သွားရင် အပေကရောမလွတ်နိုင်ဘူးလားလွတ်နိုင်တယ်ဒါကြောင့်မို့ဒီယုံ nant ကွဲသိတဲ့ဉာဏ်လေးတော့ဘာမှခက်ခဲမရှိဘူး ဒီထိုင်တာထိတာလေးရှုနေရင်လည်းပဲယုံနာကိုသိသွားတယ်။ဒါကာယ ानु ပဒနာပဲ။ဘာ ानु ပဒနာလဲ။ကာယ ानु ပဒနာ။ဒါလေးဆက်ရှုသွားရင်ဒီတက်ဒီတက်တမာရီတရားတွေအားကောင်းရင် ဖြစ်ပြဉာဏ်นี่မပေါ်နိုင်ဘူးလား။ဒီတက်အားကောင်းလာရင်အနတ္တ ानु ပဒနာဉာဏ်นี่မပေါ်နိုင်ဘူးလား။ဒီဉာဏ်นี่အားကောင်းသွားပြီဆိုရင်အပယ်လွတ်နိုင်တဲ့ဉာဏ်นี่မရောက်နိုင်ဘူးလား။ ဒါကြောင့်ကာယ ानु ပတနာဒီကိုယ်အမူအရာလေးရှုနေတယ်ထိုင်ထီလေးရှုနေရင်တဲ့တရားတွေမြင်သွားနိုင်တယ်တရားတွေတွေ့သွားနိုင်တယ်တရားတွေသိသွားနိုင်တယ်ဒါကြောင့်မို့ထိုင်နေထိတယ်လို့ရှုနေတာဟာကာယ ानु ပတနာဘာနုပတနာလဲနောက်တစ်ခါဘုန်းကြီးတို့ပြောင်းကြည့်လိုက်ရက်တယ်လို့မရှုဘူးလားရက်တဲ့ဣရိယာပုလေးနဲ့ကြတော့လည်းပဲရက်တယ်ရက်တယ်ဥမာအဖြစ် ဘုန်းကြီးတို့ယောဂီများဟာဈဉ္ညာလျှောက်နေတဲ့အခါမှာဈဉ္ညာကိုတတ်မှတ်တဲ့နေရာဈဉ္ညာဆုံးပြီဆိုရင်အဲ့ဒီဆုံးသွားတဲ့နေရာလေးရောက်ရင်ဒီတိုင်းလှည့်ရမှာလားရရမှာလားရရမှာပါဘုရားပြုံးနေဆိုပြီးတော့မလှည့်နဲ့ရရမယ်ရက်တဲ့အခါမှာလည်းရက်တဲ့အမူအရာလေးကိုတကိုယ်လုံးဆံပြားက ခြေပြားတိုင်အောင်အာယုံစိုက်ပြီးတော့မရှုရဘူးလားရက်တယ်ရက်တယ်ရှုတာအဲ့လိုရက်တယ်လို့ရှုနေတာကာယ ानु ပတနာပဲ ဘာနုပဒနာလဲကာယ ानु ပဒနာပဲရက်တယ်လို့ရှုနေတာကာယ ानु ပဒနာကိုယ်မူရာလေးကိုရှုနေတာရက်တယ်ဆိုတဲ့အခါမှာတဏှာလေးစိုက်ရှုရမှာမဟုတ်ဘူးတကိုယ်လုံးကိုခြုံပြီးတော့အာယုံပြုရပထမတော့ကိုယ်ခန္ဓာကိုယ်ရည်ရက်နေတဲ့ပုံစံကြီးမြင်နေတာပေါ့နောက်ကြတော့ဒီပေါ်မှာရှုစိတ်ကလေးကြာကြာလေးဆွဲဆွဲမြဲမြဲရှုနိုင်သွားတဲ့အခါကျတော့မိမိရဲ့ခန္ဓာကိုယ်ပုံပန်းတရာကြီးပျောက်ပြီးတော့ဟောတောင့်တင်းနေတဲ့သဘောပဲတွေ့ရတယ် ဘာပဲတွေ့ရတာလဲတောင့်တင်းနေတဲ့သဘောဆိုတာဝါယောဓာတ်ပဲဘာဓာတ်လဲဝါယောဓာတ်ပဲအဲ့ဒီဝါယောဓာတ်ရဲ့သဘောလေးတွေ့နေတယ်တောင့်တင်းတခါတရံကြတော့လည်းပဲတောင့်တင်းနေတာအောက်ပိုင်းကနေပြီးတော့ခြေဘွားကနေဒူးလောက်ထိအောင် တောင့်တင်းနေပြီးအပေါ်ပိုင်းခန္ဓာကိုယ်ကျရိမ့်ပြီးလှုပ်နေတယ်အဲ့လိုရိမ့်ပြီးလှုပ်နေတာလည်းပဲဝါယောဓာတ်ပဲဘာဓာတ်လဲအဲ့ဒီဝါယောဓာတ်ကရုပ်တရားပဲ ဘာတရားလဲသိနေတဲ့စိတ်လေးကဘာတရားလဲကဲရက်တယ်လို့ရှုနေရင်လည်းဘာနဲ့ဘာကွဲသိသွားတယ်အဲ့ဒီမှာငါဆိုတာရှိသေးရဲ့လားယောက်ျားမိန်းမရှိသေးရဲ့လားပုဂ္ဂိုလ်တ attva ရှိသေးရဲ့လားအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမပြုတ်ဘူးလားယုံနံကိုအမှန်မြင်လိုက်တာနဲ့အမှားဒိဋ္ဌိတကလည်းဆင်သွားတယ်ဒိဋ္ဌိဖြုတ်ဖို့ဆိုတာဘုန်းကြီးတို့ခက်ခက်ခဲခဲကြီးစဉ်းစားဝေဖန်ဖြုတ်နေပြန်မလို့ပါဘူး အမှန်မြင်လိုက်တာနဲ့အမှားဒိဋ္ဌိမစင်ဘူးလားကဲရက်တယ်လို့ရှုနေရင်လည်းပဲဓမ္မဒိဋ္ဌိစင်သွားတာတရားယုံနာကိုတရားကွဲသိတာဒါပေမဲ့တဘာဝတော့မြင်မိစေနော်တဘာဝကိုမြင်အောင်ကြည့်နော်ဒီလိုခန္ဓာကိုယ်ကြီးရက်နေတာကြီးမြင်ုံနဲ့တရားမဟုတ်ဘူးတကယ်ဒီရက်နေတဲ့အမူအရာလေးကိုရှုနေတဲ့အခါမှာတောင့်တင်းနေတဲ့သဘော ရင်းပြီးလှုပ်နေတဲ့သဘောတချို့ကအဲ့ဒီဟာကိုတရားမဟုတ်ဘူးလို့ထင်နေတာတချို့ကရင်းပြီးရက်နေတဲ့ခါမှာရင်းပြီးလှုပ်နေလှုပ်တဲ့ခါမှာမူးတာမူးတယ်ဖရာဆိုတာရှိသေးတယ်ဒါကိုအမှန်မသိသေးခင်တော့မူးနေတာပေါ့ဒါကိုယ်ကလည်းတတိယလည်းမထားမိဘူးသတိမထားမိတဲ့အခါကလည်းကြတော့အခုမှသတိထားမိတဲ့အခါခန္ဓာကိုယ်ကငြိမ့်မနေဘူးလှုပ်ပြီးတော့ရိမ့်လှုပ်နေ အဲကြတော့မငြိမ်တဲ့ခါကျတော့ဟောမျက်စိဖွင့်ကြည့်နေတဲ့ပုဂ္ဂိုလ်အမူးလားတကယ်လို့မျက်စိလေးမှိတ်ပြီးတော့ရက်တယ်လို့ရှိရတာတကုတ်လုံးကိုဖွင့်ရှိရမှာလားမှိတ်ရှိရမှာလားအဲ့ဒီလိုမျက်စိလေးမှိတ်ပြီးတော့ခန္ဓာကိုယ်တကုတ်လုံးကိုဘယ်ကတိမျက်စိနဲ့ကြည့်မှလားညာမျက်စိနဲ့ကြည့်မှလားညာမျက်စိနဲ့ကြည့်ညာနာကရဏီညာမျက်စိနဲ့မြင်အောင်ကြည့်ယောဂီဘယ်ကတိမျက်စိနဲ့မကြည့်နဲ့ ဝိပဿနာတရားဆိုတာဇန်လန်းလည်းမဟုတ်ဘူးကံလန်းလည်းမဟုတ်ဘူးဉာဏ်လန်းဖြစ်တယ်။ဘာလန်းလဲ။ဉာဏ်လန်းဆိုတော့ဉာဏ်နဲ့ပဲကြည့်။ဘာနဲ့ကြည့်ရမလဲ။အဲဒီလိုယောဂီပုဂ္ဂိုလ်ကဉာဏ်နဲ့ကြည့်မှဉာဏ်မျက်စိနဲ့သေချာကြည့်မှသူ့ရဲ့သဘောတဘာဝကိုအမှန်တိုင်းမြင်တာ။အဲဒီအမှန်တိုင်းမြင်လာတာတွေကမရှိပဲမြင်လာလားရှိလို့မြင်လာလား မရှိပဲသိနေတာလားရှိလို့သိနေတာလားအရှိသိတာဆိုရင် အမှားသိလားအမှန်သိလားအမှန်သိဆိုရင်တရားသိတာလားမတရားသိတာလားကဲယောဂီတို့ကဘာလားရှာတာလဲဒီကိုတရားလားရှာရင်အဲ့ဒီလိုတဘာဝလေးသိလိုက်ရင်ဘာတွေ့သွားတာလဲတရားတွေ့သွားတယ်ခင်ဗျားတို့တရားတရားနဲ့ခင်ဗျာအထုပ်ကြီးထေကြီးနဲ့ပေးလိုက်တာမဟုတ်ဘူးသဘောလေးပဲအထုပ်ကြီးထေကြီးနဲ့ပေးလိုက်ကြတာမဟုတ်ဘူး သဘောလေးကိုမြင်အောင်ရှုသွားတာသဘောလေးကိုမြင်အောင်ကြည့်သွားတာအဲ့ဒါလေးမြင်နေပြီဆိုရင်ကိုတရားမြင်နေပြီကိုဒီကနေ့ရှင်မင်းဝန်ဆရာတော်လာပြီးတရားပြပေးနေတဲ့နေရာကိုလာရတာလာရကျိုးနှက်သလားမနှက်ဘူးလားလာရကျိုးနှက်တော့မိမိအတွက်အကျိုးရှိသလားမရှိဘူးလားမိမိအတွက်တကယ်ကိုအကျိုးရရသွားပြီအကျိုးရသွားပြီဆိုရင်ဒီနေ့ကုံဆုံးသွားတဲ့အချိန်နေရာမိမိအတွက်အရှုံးမဟုတ်တော့အမြတ်ကြီးတယ်ပဲကို့အတွက်အမြတ်ကြီးတယ်ပဲဒါကြောင့် ရက်တဲ့အမူအရာလေးရှုနေတာဟာလည်းပဲကာယ ानु ပတ္တနာပဲဘာ ानु ပတ္တနာလဲကာယ ानु ပတ္တနာပဲကိုယ်မူအရာလေးပဲရှုနေတာပဲအဲ့ဒီကိုယ်မူအရာလေးကိုသေးသေးချာချာရှုလို့ဒီယုံ nant လေးကို အမှန်မြင်သွားပြီအမှန်သိသွားပြီဆိုရင်ဒီတိုင်းရရင်နဲ့ဆက်လက်ရှုသွားရရင်နဲ့ဆက်လက်ရှုသွားရင်လည်းပဲတမာရီတရားတွေအားကောင်းလာတဲ့အခါကလာကြတော့ဟော ယုံ nant ရဲ့ဖြစ်ဖြစ်တည်တည်တယ်ဖြစ်ဖြစ်ဉာဏ်တွေရောမပေါ်နိုင်ဘူးလားဒီဉာဏ်တွေအားကောင်းလာပြီဆိုရင်နတ္တနုပဒနာဉာဏ်တွေရောမပေါ်နိုင်ဘူးလားဒီဉာဏ်တွေအစဉ်စဉ်အားကောင်းသွားပြီဆိုရင်ကတော့ယုံ nant ဖြစ်ဖြစ်တို့ရဲ့ကုံဆုံးချုပ်ပြရာဖြစ်တဲ့ငြိမ့်တက်ကိုလည်းမမြင်နိုင်ဘူးလားမြင်နိုင်ပါဘူးယောဂီတို့ကိုယ့်ဘက်ကကြိုးစားဖို့ပဲလိုပါတယ်မိမိဘက်ကကြိုးစားဖို့ပဲလိုပါတယ်မကြိုးစားဘဲနဲ့တော့ဒါဘယ်လိုမှမရဘူးဉာဏ်နဲ့တေချာကိုရှုရတယ် မန်ငါရှံကအပေါ်ယံလေးကိုရှက်ရှုလို့မရအောင်တေချာရှုထိုင်ရှုရှုရက်ရှုရှုအကုန်သေးသေးချာချာရှုတေချာရှုရင်တေချာသူ့ရဲ့အရှိတဘာဝအတိုင်းကိုအရှိအတိုင်းမြင်လိမ့်မယ်အဲ့ဒီလိုမြင်လာပြီဆိုရင်ဒါတရားမြင်နေပြီ။ဘာမြင်နေပြီလဲ။တရားမြင်နေပြီ။ဒါကြောင့်မို့ဒီရက်တဲ့အမူအရာလေးကိုလည်းပဲသေးသေးချာချာရှုရှုနေတာဒါကာယ ानु ပတ္တနာပဲ။ နောက်တကဘုန်းကြီးတို့သွားတဲ့အမူအရာဘာအမူအရာလဲသွားနေရင်ယောဂီပုဂ္ဂိုလ်ဟာသွားတယ်သွားတယ်သွားတယ်ရှုလို့မရဘူးလားကျမ်းဂန်များမှာကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်တိဝါသွားတုံးသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားတိဟူ၍ပဇာနာတိတိဝါတိအောင်ရှု အမှန်တိုင်းသိအောင်ရှုခိုင်းနေတာသွားနေတဲ့အခါမှာဒီတိုင်းသွားတယ်သွားတယ်သွားတယ်သွားမှန်သိယုံတမန်သိယုံလေးနေတော့တရားမဟုတ်သေးဘူးတကယ်ကိုသူ့ရဲ့သဘာဝကိုမြင်နေမှာသဘောလေးကိုမြင်နေအောင်ရှုရသွားနေတဲ့အခါမှာလည်းပဲတရွေချင်းတရွေချင်းရွေ့နေတဲ့သဘောအဲ့ဒီသဘောလေးကိုသိချာမြင်ခြင်းရင်အဲ့ဒီမှာဒီတဲ့တိုးပြီးတော့တစ်ချက်ချင်းမှတ်လိုက်ရတယ်ညာချီလှမ်းလိုက်တဲ့အခါမှာလည်းညာလှမ်းတယ် ဘယ်ခြေလှမ်းလိုက်တဲ့အခါမှာဘယ်လှမ်းတယ်စိတ်ကညာခြေလှမ်းရင်ညာခြေပေါ်မှာမစိလိကပ်ပါနေရဘယ်ခြေလှမ်းရင်ဘယ်ခြေပေါ်မှာမစိလိကပ်ပါနေရအဲ့ဒီရှုစိတ်ကလေးက ရှုမှတ်တဲ့အာယုံနဲ့တထက်ထဲတထက်ထဲကြအောင်ရှုတထက်ထဲကြအောင်ရှုမယ်ဆိုရင်မျက်စိရှေ့နောက်တောင်မြောက်ကြည့်လို့ဖြစ်ပါမလားမျက်စိကိုရှေ့၄တောင်ကမြမျက်လွှာလေးချဘယ်နှတောင်ကလဲ လေးတောင်ကမျက်လွှာလေးချပြီးလက်ကိုဒီလိုရမ်းသွားနေရမှလားလက်ကလေးပိုက်ထားရမှလားလက်ကိုပိုက်ထားပါရှေ့ပိုက်ခြင်းပိုက်ပါနောက်ပိုက်ခြင်းပိုက်ပါလက်ကိုရမ်းမသွားနဲ့အဲ့ဒီအထက်ပိုင်းခန္ဓာကိုယ်ကလည်းငြိမ့်နေတယ်မျက်စိကလည်းဘယ်မှမကြည့်ဖြစ်တော့ဘူးဆိုတော့အာယုန်နေဖေးကိုပြားစီရမရှိတော့အဲ့ဒီခါကျတော့ကိုရှုမှတ်မဲ့ခြေထောက်ကလှမ်းနေတယ်ဒီမှာအောက်ပိုင်းခြေကလှမ်းနေတာလေးပဲ ညာခြေလန်းနေရင်ကိုယ်စိတ်ကလေးကညာလန်းနေစီမှာစိတ်လေးညှို့ပြီးတော့ရှူလိုက်ညာလန်းတယ်ဟိုကဆုံးသွားတာနဲ့ဒဲလေးနဲ့တထက်လေးကြပြီစီဘယ်ခြေလန်းလိုက်တဲ့အခါမှာဘယ်လန်းတယ်တလန်းချင်းတလန်းချင်းဖြည်းဖြည်းရှောက်ဈဉ္ညာလျှောက်တဲ့အခါမြန်မြန်လားဖြည်းဖြည်းလားဖြည်းဖြည်းရှောက်တတိကတ်ထားတဲ့ပုဂ္ဂိုလ်ကဘယ်တော့မှမမြန်ဘူးတတိလွတ်နေတဲ့ပုဂ္ဂိုလ်ကမြန်နေတာ အဲ့ဒီမှာခြေလန်းတိုင်းခြေလန်းတိုင်းကိုတခါတဲ့တတိလေးကပ်ပြီးတော့သိနှေးเสียရလဲမလို့ဘူးဒါပုံမှန်ခြေလန်းလေးပဲတစ်ချက်တလန်းတစ်ချက်မှကအဲ့ဒီပုံမှာယောဂီပုဂ္ဂိုလ်ရဲ့စိတ်လေးကိုတခါတဲ့မြဲနေအောင်ရှုသွားညာလန်းတယ်ပယ်လန်းတယ်ပထမပိုင်းတော့ခြေတော်ကြီးပဲလှမ်းနေတာပဲလေညာခြေလှမ်းနေတာညာခြေတော်ကြီးပဲခြေလှမ်းနေတာပဲခြေတော်ကြီးဒါပဲမြင်ရမှာ ဒီထက်ပိုပြီးတော့တမာရီအားတွေတတိအားတွေကောင်းလာတဲ့အခါကလည်းကြတော့မှသူဟာတရွေပြီးတရွေရွေ့ရွေ့နေတဲ့သဘောတောင့်တင်းသွားတဲ့သဘောဒီသဘောလေးပဲသိလာတာတရွေပြီးတရွေရွေ့နေတဲ့သဘောလေးပဲတောင့်တင်းသွားတဲ့သဘောလေးပဲတေချာကြည့်ရင်တေတေချာချာမြင်တယ်မကြည့်ရင်ရောမြင်မှမလားကြည့်တဲ့အခါမှာလေပဂရိမျက်စီလားညာမျက်စီလားညာမျက်စီနဲ့တေချာကြည့် ဉာဏ်မျက်စိနဲ့တည်တည်ချာချာယောဂီပုဂ္ဂိုလ်သိချာကြည့်တတိနိတတိနှင့်ဉာဏ်ဖြစ်စေရန်ဖြစ်စေရန် ရှုဟန်ညွန်ကြားမည်တဲ့ဆရာတော်ဘုရားကြီးတတိနှင့်ဉာဏ်ဖြစ်စေရန်ရှုဟန်ညွန်ကြားမည် ရှုနေတာကတတိသိလိုက်တာကဉာဏ်ရှုနေတာကဘာလဲတတိ ရှုနေတာလေးကတတိသိလိုက်တာလေးကဉာဏ် ကိုကဒီမှာသွားနေတဲ့မူရလေးညာခြေလှမ်းတာလေးကိုကိုကရှုလိုက်တယ်ညာလှမ်းတယ်အဲ့ဒီမှာတည်ရချင်းတည်ရချင်းရွေ့ရွေ့ပြီးတင်းတောင်သွားတာလေးကိုတိလိုက်တာလေးကြတော့ညာအဲ့ဒီလိုတတိကရှုတာတိတာကညာလေးပဲအဲ့ဒီလိုညာလေးဖြစ်အောင်သေချာစူးစူးဆိုင်ဆိုင်ရှုရှုရင်သွားစဉ်ဆက်ဆက်သွားတယ်မှတ်၍နှစ်ရယုံနာကွဲတည်ရန်မှတ်ညာရှင်၍ကြည် အဲ့ဒီမှာမှတ်ဉဏ်လေးနဲ့တေချာရှင်၍ကြည့်လိုက်တဲ့အခါကျတော့သွားနေတဲ့အမူအရာလေးရဲ့သိမှုလေးရဲ့ဘယ်နှခုတွေ့ရလဲသွားနေတဲ့အမူအရာလေးကယောသိနေတာလေးကဘာလဲကဲခြေလန်းတိုင်းခြေလန်းတိုင်းကဘာနဲ့ပါတယ်လဲယုံနဲ့နာမည်အဲ့ဒီထဲမှာဒီလိုယုံနာအမှန်သိလိုက်တာနဲ့ငါသွားတယ်ဆိုတာရှိသေးလားယောက်ျားမိန်းမသွားတာရှိသေးလားပုဂ္ဂိုလ်တ attva သွားတာရှိသေးလား အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိပါဖြစ်သွားပြီလေဖြုတ်သွားပြီအမှန်မြင်လိုက်တာနဲ့ယုံနာကိုအမှန်မြင်လိုက်တာနဲ့အမှားဒိဋ္ဌိတက္ကာလည်းဆင်းသွားတာအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရှုရင်းနဲ့ဒီမှာတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကိုပယ်သွားမှာရှုလို့တိလာတယ်တိလာရင်အကုန်ပယ်နိုင်တယ်မရှုရင် မသိဘူးမသိရင်ပယ်နိုင်မှာမလားဘာမှမပယ်နိုင်သိသွားရင်အမှန်သိရင်အမှားတွေတခါလဲပယ်သွားတာ အဲ့လိုယောဂီပုဂ္ဂိုလ်ဟာဈဉ္ညာသွားရင်းနဲ့သေချာရှုသွားသေချာရှုသွားနေရင်အဲ့ဒီမှာယုံနဲ့နာကွဲသေးတာပဲသွားခြင်းနဲ့စိတ်ကလေးကနာမယ်သွားနေတာလေးကရုပ်ပဲအဲ့ဒီနှစ်ခုကိုတခါလဲပွဲပြီးသိသွားလိမ့်မယ်ခြေလန်းနဲ့ခြေလန်းနဲ့ခြေလန်းနဲ့ခြေလန်းနဲ့အဲ့ဒီကနေဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်သွားရင်ကဲအဲ့ဒီခြေလန်းနဲ့ခြေလန်းနဲ့ရမြဲတာတွေ့မလားမမြဲတာတွေ့မလား ကယ်ဖြစ်ဖြစ်ဉာဏ်နေရောဈဉ္ညာလျှောက်ရင်မပေါ်နိုင်ဘူးလားဖြစ်ဖြစ်ဉာဏ်နေဈဉ္ညာလျှောက်ရင်လည်းပဲဒီဖြစ်ဖြစ်ဉာဏ်နေပေါ်သွားနိုင်တာပဲဒါကြောင့်မို့ယောဂီပုဂ္ဂိုလ်ဟာဒီဈဉ္ညာရှုတဲ့အခါမှာလည်းပဲတည်တည်ချာချာလေးရှုအဓိကကလက်နဲ့မျက်စိမျက်စိကိုလည်းဟိုကြည့်ဒီကြည့်မကြည့်နဲ့ရှေ့၄000ကမမျက်လွှာလေးချတာလက်ကလည်းရမ်းမသွားနဲ့လက်လှုပ်ချလို့မလို့ခြေတော့တစ်ခုတည်းပဲလှုပ်ရမယ်အဲ့ဒါလေးကိုအာယုံဆိုင်ပြီးသွားနေရင်သူဟာသူ ကွဲပြီးတော့ဒီမှာသွားနေတဲ့အမူအရာလေးကယုတ်သိနေတာလေးကနာနှစ်ခုခွဲခွဲခွဲခွဲသိသွားလိမ့်မယ်ဒီတဲ့ပိုအားကောင်းတဲ့ခါကျတော့ဟောချီလန်းနဲ့ချီလန်းနိုင်ရဲ့မမြဲဘူးဖြစ်ပြဉာဏ်นี่ပေါ်လာလိမ့်မယ်ဒီတဲ့အားကောင်းလာတဲ့ခါကျတော့အနတ္တနုပဒနာဉာဏ်นี่စိုးမရဘုံနေပဲကိုသူဘောသူသဘောတိုင်သူဖြစ်နေတာလေးသိလာလိမ့်မယ်ဒီဉာဏ်นี่အစဉ်စဉ်ရင့်ကျက်ပြည့်စုံတဲ့ခါကလာကြတော့နောက်ဆုံးအပေလွတ်နိုင်လောက်တယ်သောတပတ္တိမညာဘုံညာရပြီးတော့ဈဉ္ညာလျှောက်ရှုမှရင်းနဲ့ပဲသောတာပန်ဖြစ်သွားနိုင်တယ် တရားဓုတွေမရနိုင်ဘူးလားအဲ့ဒါကာယ ानु ပဒနာရှုနေတာဘာ ानु ပဒနာလဲအေးသွားနေတဲ့မူရလေးရှုနေတာကာယ ानु ပဒနာရှုနေတာနောက်ဆုံးမိမိတို့ကတရားလေးဖြုတ်ပြီးတရားလေးသိမ့်ပြီကိုယ်ဆောင်ကိုယ်ခန့်ရောက်ရင်အေးရလေးပေါ်မှာလှဲတော့မယ်အဲ့လိုအေးရလေးပေါ်မှာလှဲနေရင်လည်းရောရှုလို့မရဘူးလားအေးရလေးပေါ်မှာလှဲရင်းနဲ့လည်းရှုနေရတယ် လင်းရှုနေတဲ့အခါကလည်းကြတော့ဟောအိတ်တယ်ထီတယ်အိတ်တယ်ထီတယ်ဒါကစောင်းရက်ကလေးအိတ်တဲ့အခါမှာအိတ်တယ်ခန္ဓာအိတ်တယ်ဆိုတာခန္ဓာကိုယ်ကတကိုယ်လုံးစောစောကလို့ထိုင်နေတာလည်းမဟုတ်ဘူးစမ်းစမ်းကြီးတောင့်နေတာလည်းမဟုတ်ဘူးခုကကန့်ဖီလာကန့်လာစမ်းစမ်းကြီးလဲနေတာအဲ့ဒီလဲနေတဲ့အမူအရာကြီးကိုစမ်းစမ်းကြီးဖြစ်နေတာကြီးကိုကိုကအာယုစိုက်ပြီးတော့အိတ်တယ်ကျန်းနဲ့ခေါင်းနဲ့ထိတဲ့အနေကခေါင်းနဲ့ဒီမှာ ခေါင်းနဲ့ထိတဲ့နေရာလေးကိုထိတယ်ဒါမှမဟုတ်ဘူးဆိုရင်လက်ပြင်နဲ့ကျန်းနဲ့ထိတဲ့နေရာလေးထိတယ်ဒီလိုမှမဟုတ်ဘူးဆိုရင်ခါယုံနဲ့ကျန်းနဲ့ထိတဲ့နေရာလေးကိုထိတယ်အိတ်တယ်ထိတယ်အိတ်တယ်ထိတယ်အဲ့ဒီလိုရှုမှတ်ရင်းနဲ့ဟောဒီဒီချာချာဒီပုံမှာအာယုံဆိုင်နေပြီဆိုတဲ့အခါကျတော့စောစောကတော့အိတ်တယ်ဆိုတာကိုယ်ခန္ဓာကိုယ်ကြီးမြင်တွေ့နေရတယ်နတ်ခန္ဓာကိုယ်ကြီးပဲငါပဲသိနေတယ် ဒီပုံမှာဓက္ကဓက္ကရှုစိတ်ကလေးမြဲသွားပြီဆိုတဲ့အခါကျတော့အိတ်တယ်ဆိုတဲ့အခါခန္ဓာကိုယ်ကြီးရဲ့တောင်းတကြီးပဲကြည့်တော့တယ်ကိုယ်ခန္ဓာကိုယ်ကြီးရဲ့လို့လည်းမထင်ရှားတော့ဘူးတောင်းနေတဲ့သဘောပဲထင်ရှားတယ်ကျမ်းနဲ့ထိတဲ့နေရာကမာသဘောသို့မဟုတ်ကောင်းနဲ့ထိတဲ့နေရာပူရင်ပူသဘောအေးရင်အေးသဘောစသည်ပေါ့ဒီသဘောလေးတွေတွေ့လာတယ်။အဲ့ဒီလိုအမှန်သိလာတာဒါအေးရင်ရှူတာဒီလိုမှမဟုတ်ဘူးဆိုရင်ပက်လက်ကလေးအနေထားနဲ့အိတ်တတ်တယ်ဆိုရင် ဘယ်နဲ့အနေထားနဲ့အိတ်တဲ့ပုဂ္ဂိုလ်ကြတော့ဖောင်းနေပိန်နေဒါလေးပဲရှုသွားအဲ့ဒီမှာဖောင်းမှုအာယုံလေးနဲ့မတ်စိတ်လေးနဲ့ပိန်မှုအာယုံလေးနဲ့မတ်စိတ်လေးနဲ့အဲ့ဒီဖောင်းမှုအာယုံလေးကယုတ်မှတ်သိနေတာလေးကနာသူကသူကွဲသိနေတာဒါလေးကိုဓက္ကဓက္ကဓက္ကဓက္ကရှုနေရင်တော့ဒါမမြဲတဲ့ဖြစ်ပညာနေပေါ်လာမှာပေါ့ဒီနေ့တမာရီတရားတွေအားကောင်းထက်သန်စွာရလာရင်ကတော့အနတ္တနုပဒနာညာအစိုးမရဘုံနေသူသဘောသူဖြစ်နေဘုံနေသိလာမှာပေါ့ အားပြည့်ပြီဆိုတဲ့အခါကလည်းကြတော့နောက်ဆုံးဖြစ်ဖြစ်ဆုံးတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားမှာပဲဒါကြောင့်လျှောင်းဆက်ပြီးတော့အေးရင်နဲ့လည်းပဲရှုလို့မရဘူးလားအဲ့ဒီလိုရှုနေတာလေဘာနုပဒနာလဲကာယ ानु ပဒနာကိုယ်အမူအရာဖြစ်တိုင်းကာယကိုယ်အမူအရာရုပ်ပေါင်းကိုအနုအကျဉ်းချင်းအဖက်ဖက်အဖမှန်အထက်ထပဒနာရှုနေတာ ကာယ ानु ပတနာတဲ့ကိုယ်အမူအရာတွေဖြစ်တိုင်းထက်ခါထက်ခါထက်ခါထက်ခါထက်ခါထက်ခါရှုတာဒါကာယ ानु ပတနာတတိပဋ္ဌာန်ပဲဒီတော့ဒီတတိပဋ္ဌာန်တရားတွေကိုစပြီးတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာကြေကြေပြန့်ပြန့်ကြီးဖြစ်လာအောင်ဖော်ထုတ်လာခဲ့တာပထမဦးဆုံးဖော်ထုတ်တဲ့ဆရာတော်ကြီးကတော့တထုံကမင်းကွန်းစီတဝန်ဆရာတော်ကြီး အဲ့ဒီမင်းကုန်းစီတဝန်ဆရာတော်ဘုရားကြီးဆိုတာပိဋကသုံးပုံကိုဝိနိပိဋကပိဓမပိဋကသုတ်တံပိဋကအလှဲ့နဲ့ဘုရားရှိခိုးတာဒီဆရာတော်ကြီးကမြတ်စွာဘုရားကိုအဲ့ဒီပိဋကသုံးပုံနဲ့ဘုရားရှိခိုးတဲ့ဆရာတော်ကြီးမြန်မာနိုင်ငံမှာအထကထာကျမ်းပေတကောပတိတာဆိုတဲ့ကျမ်းကြီးတွေစတဲ့ကျမ်းကြီးနှစ်ကျမ်းကို အထကထာကျမ်းပြုတာ မြန်မာနိုင်ငံရဲ့ပထမဦးဆုံးဆရာတော်ကြီးဒီအထက်ကတာတွေကိုပြုတဲ့ပြုခဲ့တဲ့ကျမ်းပြုတယ်ဆိုတာ ရှင်မဟာဗုဒ္ဓဂောတာဆိုတာဘုန်းကြီးတို့အိန္ဒိယတို့အဲ့ဒီနိုင်ငံတွေကတိရိနိုင်ငံနိုင်ငံတွေကတခြားနိုင်ငံတွေကပြုတာဘုန်းကြီးတို့မြန်မာနိုင်ငံသားတဦးအနေနဲ့ပထမဦးဆုံးအထက်ကတာကျမ်းပြုတဲ့ဆရာတော်ဟာအဲ့ဒီမင်းကွန်းစေတဝန်ဆရာတော်ဘုရားကြီးပဲ ဒီလောက်တောင်ဘယ်သူမှမပြုတ်ဘူးသေးတဲ့ကျမ်းတွေကိုထာဂရကျမ်းတွေကိုပါဠိလိုရေးသားတယ်ဆိုတဲ့ကောဇာတတ်သလားမတတ်ဘူးလားဒီနေ့ဒီတတိပဋ္ဌာန်တရားကိုစပြီးဖော်ထုတ်တဲ့ပုဂ္ဂိုလ်ဟာဇာတတ်တဲ့ပုဂ္ဂိုလ်လားမတတ်တဲ့ပုဂ္ဂိုလ်လားဘုန်းကြီးတို့ဒီမှာစာလေးကိုသူတော်ဘာရေးထားတဲ့စာအုပ်လေးကောက်ကြည့်ပြီးတော့ဟောပြောနေတဲ့ဆရာတော်မျိုးမဟုတ်ဘူးသူတော်ဘာရေးထားတဲ့ဟောစဉ်လေးကြည့်ပြီးတော့ဟောပြောနေတဲ့ပုဂ္ဂိုလ်မဟုတ်ဘူးဘုရားဟောတွေကိုတခါလေနှက်နှက်ချွတ်ချွတ် ကျွမ်းကျွမ်းကျင်ကျင်တက်မြောက်တဲ့ဆရာတော်အဲ့ဒီဆရာတော်ထံကနေပြီးတော့ဘုန်းကြီးတို့ကျေးဇူးတော်ရှင် မာစီဆရာတော်ဘုရားကြီးနိလန်းယူခဲ့တာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာမော်လမြိုင်မြို့တောင်ဝိုင်းကလေးတိုက်ချောင်းတိုက်မှာတရင်သုံးတယ်အဲ့ဒီမှာမော်လမြိုင်တောင်ဝိုင်းကလေးတိုက်ချောင်းတိုက်မှာတရင်သုံးပြီးတော့စာသင်သားတန်ဃာတွေကိုစာပေပို့ချပေးနေတာ မာစီဆရာတော်ဘုရားကြီးအဲ့လိုဇာတင်သားတန်ဃာတွေကိုဇာပေပို့ချပေးနေတယ်အဲ့လိုပို့ချပေးရင်းနဲ့တန်ဝေကညံနေဖြစ်ပေါ်လာတာတန်ဝေကညံနေဖြစ်ပေါ်လာပြီးတော့တောထွက်ပြီးတရားအထုမယ်သူတောထွက်ပြီးတရားအထုတော်မယ်ဆိုတော့နောက်ကစိတ်တူသဘောတူနှစ်ပါးပေါ်ပေါက်လာခဲ့တယ်ဆရာတော်ကြီးပါဆိုရင်ဘယ်နှပါးရှိလဲ၃ပါးဖြစ်သွားတယ် စိတ်တူသဘောတူနောက်ကသူတို့လည်းလိုက်မယ်သူတို့လည်းအထုတ်တော်မယ်အဲဒီမှာနှစ်ပါးပေါ်ပေါက်ပြီးတော့ဒီလိုထွက်ကြတော့မယ်ဆိုတာကိုကြားသိတဲ့အခါကျတော့တပါးသူ့မိဘတွေကစိတ်မချလို့ဆိုပြီးတော့လိုက်ပြီးတားတော့တပါးပြတ်သွားတယ်နှစ်ပါးအဲ့တော့နှစ်ပန်းအတူတကွတပိတ်တလုံးသင်္ကန်းသုံးတယ်နဲ့ဖဏတ်မပအောင်အဲ့ဒီမှာခြေချင်းခရီးရှောက်ပြီးတော့ကြွလာ အဲ့ဒီလိုကြွနေစဉ်မှာပဲနောက်တစ်ပါးကသူ့ဆွေမျိုးသားချင်းများကမိဘများကစိတ်မချလို့လိုက်ပြီးတော့ရှာပြီးလိုက်ခေါ်သွားတာနဲ့အဲ့ဒီမှာမိမိတို့တောတောင်မရောက်သေးပါဘူးအပေါင်ကျွဲချံဆိုရယ်အဲ့ဒီလောက်စီပဲရောက်သေးတယ်လို့ဆိုပါအဲ့ဒီလောက်မှာပဲဟိုကနောက်ကမိဘဆွေမျိုးများကပြန်ခေါ်သွားတယ်အဲ့တော့ဘယ်နှပါးကြံတော့လဲတပါးလေးပဲ အဲ့ဒီလိုယေရှုရှင်မာစီဆရာတော်ဘုရားကြီးတောထွက်တဲ့အချိန်ဟာသက်တော်28နှစ်ပဲရှိသေးတယ်သက်တော်ဘယ်လောက်ရှိတယ်မြတ်စွာဘုရားတိဏ္ဍစည်းစိမ်ကြီးစွန့်လွတ်ပြီးတော့တောထွက်သွားတာဘယ်နှစ်နှစ်နဲ့တော့29နှစ်မှာထွက်သွားတာခုမာစီဆရာတော်ဘုရားကြီးက28နှစ်အရွယ်အမတန်ငယ်သေးတဲ့အရွယ်ပဲဒီ28နှစ်အရွယ်မှာတပည့်တလုံးသင်္ကန်းသုံးတယ်နဲ့အဲ့ဒီမှာ ဒီတထုံတောတန်းတောင်တန်းကြီးတွေကြိတ်ထီယိုတောတန်းတောင်တန်းကြီးတွေဟာမာစီဆရာတော်ဘုရားကြီးရဲ့ခြေရာတော်ဖြင့်ထပ်နေတယ်လို့ဆိုတယ်။ဘယ်နေရာမှာတရားနိလန်းနေပြီးပြီးအထုတ်နေတယ်ဆိုအဲ့ဒီပုဂ္ဂိုလ်ထံသွားပြီးနိခံဘယ်နေရာမှာတော့ဖြင့်တရားနိလန်းနေပြီးနေတယ်ဆိုအဲ့ဒီပုဂ္ဂိုလ်ထံနိခံတရားအထုတ်ဒါပေမဲ့သဘောမကျဘုန်းကြီးတို့မြတ်စွာဘုရားအလောင်းဟာတောထွက်ပြီးတဲ့အခါဆရာရှာတဲ့အခါမှာအဲ့လိုပဲလေဆရာကြီးတွေတွေ့ ဒါပေမဲ့လို့ဒါဟာအမတတရားမဟုတ်ဘူးဆိုတာသိတယ်ဓမ္မတတရားမဟုတ်ဘူးဆိုတာသိအခုလေးပဲမာစီဆရာတော်ဘုရားကြီးအဲ့လိုလက်ရှာရွာရီရွာရီရဲ့တုတ်တန်တင်ញံကုန်းတွေဟာမာစီဆရာတော်ဘုရားကြီးရဲ့နေရာတွေကြီးတယ်ပဲတုတ်တန်တူတွေနေဆောင်တာတုတ်တန်ထဲမှာသွားပြီးတော့တုတ်တန်တူတွေဆောင်ပြီးတရားတွေအထုတ်အဲ့ဒီလိုနဲ့ဒီလိုရှာရင်းနဲ့တရားရှာရင်းနဲ့အဲ့ဒီမှာ မင်းကုန်းစီတုံဆရာတော်ဘုရားကြီးရဲ့ခုံသတင်းတွေကြားလာတာအဲ့ဒီမှာကြိုက်တီယိုတို့ဘာတို့ဒီလိုပဲသွားတဲ့အခါမှာဘုန်းကြီးတို့ဒီမှာအဲ့ဒီချိန်လုံးကတည်းကကြိုက်တီယိုတောင်ပေါ်မှာမြန်မာဘုရားဘူးတွေရောက်နေဘုရားဘူးတွေရောက်တဲ့အခါမာသီဆရာတော်ကြီးလည်းပဲအဲ့ဒီကြိုက်တီယိုတောင်ပေါ်ရောက်သွားတယ်ရောက်သွားတဲ့အခါမှာအဲ့ဒီမှာညအိပ်ဘုရားဘူးမနဲ့စောစောကြတော့အဲ့ဒီမှာ ဘုန်းကြီးတို့ဒီဗုဒ္ဓဘာသာဝင်ဖြစ်တဲ့ဘုရားဘူးရောက်တဲ့ပုဂ္ဂိုလ်တွေကဘုရားဆွမ်းတော်မကပ်ဘူးလားဘုရားဆွမ်းတော်ကပ်ကြတယ်ဆွမ်းတော်ကပ်ပြီးတဲ့အခါမှာအဲ့ဒီဆွမ်းတော်ကပ်ပြီးပြီဆိုတာနဲ့ပဲအဲ့ဒီဆွမ်းနေဆွမ်းရင်းတွေကိုတောင်ပေါ်မှာရှိတဲ့တန်ဃာတော်တွေကိုဆွမ်းလောင်းတယ်ဘာလောင်းလဲဆွမ်းလောင်းတာအဲ့ဒီမှာဆွမ်းလောင်းတဲ့အခါကျတော့တောင်ပေါ်မှာရှိတဲ့တန်ဃာတော်တွေဘုရားဘူးတဲ့တန်ဃာတော်တွေဆွမ်းခံကြွနိုင်ဖို့အတွက်နိဗ္ဗာန်ဆိုဖြစ်တဲ့ပုဂ္ဂိုလ်က တန်ဃာတော်များစွမ်းအလူခံကြွတော်မူပါဖရာလို့ဟောတယ်အဲ့ဒီမှာမာသီဆရာတော်ဘုရားကြီးဟာအစိုးရရှိသေးတယ်အာယုံကလည်းမတက်သေးဘူးဘုန်းကြီးတို့ဥပုပ်တယ်တို့ယဟန်တန်ဃာတို့ဆိုတာအာယုံမတက်မီအာယုံစွမ်းစားကောင်းသလားမစားကောင်းဘူးလားစားကောင်းပါဘူးဗျာတတိရှိပါနော်မနေ့ အစိုးရထပြီးတော့တခါလေစားတဲ့ပုဂ္ဂိုလ်ကကိုယ်ပါတဲ့အထုဖြစ်ပြီးစားတဲ့ပုဂ္ဂိုလ်ကစားသေးတယ်အဲ့ဒါအချိန်ပိုင်းလေးအတွင်းမှာကုသီလာဖြစ်သွားပြီအချိန်ပိုင်းလေးအတွင်းမှာအဲ့ဒီမှာမာစီဆရာတော်ဘုရားကြီးဟာဆွမ်းကလည်းလောင်းနေလောင်းတော့မယ်နောက်ထပ်ဒီပုဂ္ဂိုလ်တွေကလည်းဆွမ်းလောင်းပြီးတော့ပြန်ညမှာအောက်ဆင်းညမှာဘယ်မှဆုံးကန်စားစရာမရှိဘူးတောင်ပေါ်မှာအာယုံကလည်းမတက်သေးဘူးအဲ့တော့အာယုံမတက်သေးခင်မှာ ဒီစွန်းကိုခံပြီးဖုံးဝေးဖို့ဆိုတာလည်းမအပ်ဘူးဒီစွန်းမှမခံရင်လေဒီနေ့အတွက်စွန့်ဖုံးပေးစရာမရှိတော့အဲ့တော့ဆရာတော်ဘုရားကြီးပါလို့လေအများတန်ခါနဲ့အတူစွန့်ခံနေတဲ့စွန့်ခံနေစွန့်ခံပြီးတရားအာယုမတက်သေးတဲ့အတွက်ဒီစွန့်ဖုံးပေးလို့မဖြစ်ဘူးမဖြစ်သေးတဲ့အတွက်ကြောင့်ဘာလုပ်ရမလဲ तू ဒီဘုရားဘူးပေါ်မှာဒီရဲ့ဘုရားဘူးပြိဿတဲမှာဝိနည်းအကြောင်းနားလေတဲ့တက္ကများ ရှိမလားတက္ကမများရှိမလားလေ့လာကြည့်လိုက်တယ်။နည်းနည်းဝိနည်းနားလေတဲ့ပုဂ္ဂိုလ်တက္ကကြီးတူကိုသွားတွေ့တဲ့အခါဆရာတော်ကြီးကတက္ကကြီးရေဆွမ်းကလည်းအာယုမတက်သေးဘူးအာယုမတက်ခင်ဆွမ်းလောင်းဒီဆုံးမှလည်းမခံရင်နောက်တစ်ချိန်လည်းဆုံးလောင်းမဲ့ပုဂ္ဂိုလ်မရှိဘူး ဒါကြောင့်ဒီဆွမ်းတွေကဦးဇင်းတို့တော့ဒီမှာဆွမ်းတော်ခံထားရတယ်ဒါရီတော့မအပ်တော့ဘူးအဲ့တော့ဒကာကြီးကိုဆွန့်လိုက်ပါတယ်တပိတ်လိုက်ဆွန့်လိုက်ရတယ်ဘာလို့လဲရလဲအဲ့ဒီမှာတခါကဝီနီးနားမလဲတဲ့တခါဆိုဟန်ကြတာပဲဘုန်းကြီးစွန့်တာတော့ချမှာပဲဆိုအကုံသာစားပြင်းရင်ဒီစရာတော့စားလို့ရပါမလားမရဘူးဒါကြောင့်မို့စွန့်ပြီဆိုတဲ့ကူက ဝိနည်းနားလေတဲ့ပုဂ္ဂိုလ်စွန့်ရတာလားနားမလဲတဲ့ပုဂ္ဂိုလ်စွန့်ရတာလားတရားဓမ္မတွေဒါလေးသဘောပေါက်ထားပါ။နောင်ယဟန်တန်ကတွေ့ရင်ဝိနည်းကကုက္ကုဇမဖြစ်အောင်ယဟန်တော်များဟာသူ့ရဲ့ဝိနည်းအရာမိမိတို့ကိုစွန့်ကြဲလာရင်ငါအပိုင်ပေးတာပဲဆိုပြီးတော့ထင်ရမလုပ်လိုက်ပါနဲ့။သဘောပေါက်ပါနော်။ဒါဝိနည်းကြောင့်အရာစွန့်တာ။ဒါလည်းပဲနားလည်ဖို့လိုပါတယ် အဲ့ဒီခံမှာဒီကိုတော်တော့ငါတော့စွန့်လိုက်ပြီဒါပေမဲ့ဒီကိုတော်ဘာမှဖုံးပေးစရာမရှိဘူးပြန်စဉ်းစားပါဒါအာယုံမတက်ခင်မို့ပဲဒါလေးကိုကိုယ့်အကူထင်ထင်ထားပြီးအာယုံတက်ချိန်လောက်ကို ပြန်ခတ်ရတာအဲ့ဒါနဲ့ဒီတကာကဓမ္မဖျားဆိုပြီးတော့စွန့်တာလေးကို ယူထားလိုက်တယ်ယူထားပြီးတော့မှနောက်အာယုံတက်ချိန်လောက်မှာအဲ့ဒီတပိတ်ကလေးကိုပြန်ယူလာပြီးတော့ရှင်ဘုရား ဆွန်းပါဗျာတပည့်တော်ရှင်ဘုရားဆွန်းကပ်ပါတယ်ဆိုဟောလာပြီးတော့ဆွန်းပြန်ကပ်တာအဲ့ဒီကြတော့မှမာသီဆရာတော်ဘုရားကြီးဖုံးပေးရတာဒါလေးတွေကိုလည်းသိရတယ်အဲ့တော့တောထွက်သွားတယ်ဆိုပေမဲ့တောထဲမှာကိုယ်တီလာလေးမှာကိုမစင်ကြရင်တောထဲသွားနေလို့ရောတရားရပါမလားမရပါဘူးဗျာတရားအထုတ်တဲ့နေရာမှာတီလာအခြေခံပဲတီလာမစင်ကြလို့တော့ခင်ဗျားတို့ဘာမှအစာမစားပဲနဲ့ လောက်ပဲထိုင်တိုင်းတရေလုံးမလှုပ်ဘဲနဲ့ထိုင်နေပြောပြောပါမှဖြစ်ဘူးသီလစင်ကြယ်မှဖြစ်တယ်သီလဟာအရေးကြီးဆုံးပဲအဲဒါကြောင့်မို့မာသီဆရာတော်ဘုရားကြီးဟာတကယ်ကိုသီလကိုတကယ်ရိုးရိုးသေးသေးပဲအသေးဖွေးလေးကစားပြီးတော့အစွန်ထေးမခံခဲ့ဘူးအဲ့ဒီလိုနဲ့သူတတော်ဝင်တတော်ထွက်တတောင်စင်တတောင်တက်မြတ်စွာဘုရားလက်ထက်ကယဟန်ငယ်တွေယဟန်တော်တွေလိုပဲ တရားရှာတဲ့အခါမှာမင်းကုန်းစီတုံဆရာတော်ဘုရားကြီးရဲ့ဂုံတရင်ကြားတဲ့အခါကြတော့မှ မင်းကုန်းစီတုံဆရာတော်ဘုရားကြီးထံသွားပြီးတရားနီးခံတယ်။အဲဒီမှာတရားနီးခံတဲ့အခါမှာဆရာတော်ဘုရားကြီးရဲ့ထိုင်ထိုင်တဲ့မှရက်ရက်တဲ့မှသွားသွားတဲ့မှအိတ်အိတ်တဲ့မှမြင်ရင်မြင်တယ်မှကြားကြားတယ်မှဆိုတော့လွယ်လာကြီးလားတရားမာဒီဆရာတော်ကြီးသူ့စိတ်တည်းဖြစ်တာနော် သူစိတ်ထဲဖြစ်ပုံကိုဆရာတော်ကြီးပြန်ဟောပြလို့ဘုန်းကြီးတို့သိတာသူစိတ်ထဲမှာဒီလောက်လွယ်လှကြီးလားတရားကဟုတ်မှာဟုတ်ပါမလားတန်တရားဖြစ်ခဲ့တယ်တဲ့သူမှတန်တရားဖြစ်ပြီးတရားတွေအာထုတ်မှုတွေမှာရော်ရဲပြီးတော့တရားမတက်ဘူးဖြစ်ဒါနဲ့စဉ်းစားမိတာဒီဆရာတော်ကြီးဟာတကယ့်ကြံ့ကန်တတ်တဲ့ဆရာတော်ကြီးဇတ္တပေတာပုဂ္ဂိုလ်ကြီးမြန်မာနိုင်ငံရဲ့ ပထမဦးဆုံးအထက်ကတာကျမ်းပြုဆရာတော်ကြီးပိဋကတ်သုံးပုံကိုတခါဘုရားဝတ်တက်တဲ့အခါကာလမှာအလှည့်နဲ့ဝတ်တက်နေတဲ့ပုဂ္ဂိုလ်ဒီဆရာတော်ကြီးအမှားတွေတော့ဟောဟောမှာမဟုတ်ပါဘူးနောက်ပြီးတော့မာစီဆရာတော်ဘုရားကြီးကသူကိုယ်တိုင်ကလည်းစာတတ်ပေတာဒီတတိပဌာနာသုတ်တန်ကြီးဆိုတာလည်းပဲသူကိုယ်တိုင်လေ့လာသင်ကြားပြီးသားသို့တော့လက်တွေ့ကြကြတော့မလုပ်ဘူးသေးဘူးအဲ့တော့ဒါဟာမြတ်စွာဘုရားဟောတဲ့တရားပဲ ဘုရားဟောတရားဆိုတာအမှားမဖြစ်နိုင်ဘူးအဲတော့ခိုင်းတဲ့အတိုင်းအားထုတ်မယ်ဆိုပြီးတော့ထိုင်ရင်လည်းထိုင်နေရရင်လည်းရက်တယ်သွားရင်လည်းသွားတယ်အိပ်ရင်လည်းအိပ်တယ်အားလုံးဣရိယာပုတ်တွေအကုန်လုံးရှုတယ်မြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်တွေ့ထိကြိုက်စီကုစဉ်းစားကြံစည်ကြိုက်အားလုံးမြင်မြင်သမျှကြားကြားသမျှအားလုံးရှုတယ်ညာတော့အပြင်တရားအားထုတ်တယ်ဆိုတာကို ထိုင်ကမ္မထံတစ်ခုတည်းနဲ့တရားအားထုတ်တယ်ဆိုပြီးတော့အားထုတ်တဲ့ တရားနိလန်ပေးတဲ့ဌာနတွေအများကြီးပဲမြန်မာနိုင်ငံမှာရောဒီမှာရောဒါပေမဲ့တကယ်တမ်းကြတော့တရားအထုတ်တယ်ဆိုတာကဓွာရနဲ့အာယုဆုံတိုင်းဆုံတိုင်းရော မရှိရဘူးလား6ဓွာရကပေါ်သမျှရှိရတာမပေါ်ဒီ6ဓွာရကပေါ်တာကို မရှိနိုင်ရင်ကိလေသာမဝင်နိုင်ဘူးလားကဲမျက်စိပေါက်ကရောအဆင်းအာယုမမြင်ဘူးလားကဲမြင်တဲ့အာယုနဲ့ဆက်ပြီးတော့ကိလေသာမဝင်နိုင်ဘူးလား အစင်းကောင်းကောင်းလေးမြင်ရရင်သဘောကျတာနှစ်သက်တာလောဘကိလေသာမကောင်းတဲ့အစင်းအာယုံမြင်ရရင်သဘောမကျဘူးဒေါသကိလေသာမျက်စိဘောက်ကဝင်နေတာဘယ်ဘောက်ကလဲအေးဒါလေးရှုနိုင်ရင်ရှုမရှုနိုင်ရင်ကတော့ကိလေသာဝင်မှာပဲဒါကြောင့်မြတ်စွာဘုရားကဒိဋ္ဌိဒိဋ္ဌမတ္တံဘဝိတ္တိမြင်ရင်မြင်ကံမြတ်မတ္တဖြစ်အောင်ရှုတယ်မြင်ရင်မြင်ုံလေးပဲယောက်ျားရဲ့မိန်းမရဲ့မဟုတ်ဘူးအစင်းရုပ်တစ်ခုပဲမြင်ရတယ် အဲ့ဒီမြင်တဲ့အာယုံကလည်းအဆင်းရုပ်ကလည်းပေါ်ပြီးပြောက်မြင်သိစိတ်ကလည်းတည်ပြီးပြောက်တာပဲအဲ့ဒီသဘောသက်ဝင်သွားလို့ဖြစ်ဖြစ်မြင်သွားပြီဆိုရင်ဒီပေါ်မှာနှစ်သက်မှုတာယာမှုတွေစိတ်ဆိုးစိတ်ပြတ်မှုတွေရှိပါအောင်မလားရှိပါဘူးအေးကြားခိုက်မှာကြားရရှုอ่ะမရှုနိုင်ရင်ကြားရတဲ့အတန်နဲ့ဆက်လို့ကိလေသာမဝင်ဘူးလားကဲကောင်းတဲ့အတန်လေးကြတော့သဘောမကျဘူးလားကဲမကောင်းတဲ့အတန်ကြတော့သဘောမကျဒေါသတွေဖြစ်တယ်ခုတရားအထုတ်တဲ့အခါမှာလေး ဟိုအပြစ်မှနေတော့ငါတဲ့ပို့ပြီးတော့စိတ်တူရတတ်တယ်ဘယ်နဲ့လောဘဒေါသတွေလာပြီးကင်းအောင်အထုပါတယ်ဆိုမှလောဘတွေဖြစ်ဒေါသတွေဖြစ်ပိုပြီးဒေါသကပိုဖြစ်လွယ်သေးတယ်။ဘာကြောင့်လဲဆိုတော့တမာရီထူထောင်တဲ့အခါမှာတမာရီမရသေးခင်တမာရီရပြီဆိုရင်လည်းပဲဒေါသတွေမဖြစ်တော့တမာရီမရသေးခင်တနည်းပြောရရင်တမာရီဖြစ်စအချိန်လေးအဲ့ဒီအချိန်လေးဆိုတာကတမာရီဖြစ်စအချိန်လေးကတတိလေးကအာယုံပေါ်မှာ ခိုင်ခိုင်မြဲမြဲမတည်သေးဘူးသူကခိုင်ခိုင်မြဲမြဲမတည်သေးတဲ့အချိန်လေးကြတော့အဲ့ဒီမှာတတိလေးကမှတ်ချက်ကလေးကဒီပုံမှာမြဲစာလေးဖြစ်နေတယ်နောက်ကလူကအာအာဆိုဟောအဲ့ဒီတတိရှိသေးလားသွားသွားရောချက်ပြောင်းငယ်ပြောင်းပြောင်းသွားဖမ်းမရတော့အဲ့ဒီကနေတစ်ချိန်ကနေနှစ်ချိန်နှစ်ချိန်ကနေသုံးချိန်ကိုကစူးစမ်းလုပ်နေတဲ့အချိန်ဟိုကလည်းတခါလေဘေးကအတန်ကမြည်နေတယ်ဆိုပြီးပါဟလားဒေါသတွေဖြစ်ကုန်မကျေနပ်တော့ဘူးအဲ့ဒီပုဂ္ဂိုလ်အဲ့ဒီလိုတွေဖြစ်တာ ဒါကြောင့်မို့တရားရှုမှတ်နေတဲ့အခါမှာအားထုတ်နေတဲ့အခါမှာအဲ့ဒီလိုတတိလေးဖြစ်စတမာရီအားမကောင်းသေးခင်အချိန်အဲ့ဒီအချိန်ဟာဘုန်းကြီးတို့အကြတဲ့အတန်လေးကြားရင်တောင်မှဝုံတိုင်းနဲ့အတန်ကြီးအကျယ်ကြီးဖြစ်သွားတာတတိလေးဖြစ်စတမာရီလေးအကောင်တမာရီလေးဖြစ်စအားမကောင်းသေးဘူးအဲ့ဒီအချိန်လေးမှာဆိုရင်အတန်ကြီးအမတန်ကိုကျယ်လောင်တာပဲသူ့သူ့အတွက်ကတော့ အတန်ကြီးအမတန်ကိုကျယ်လောင်လာပဲဒိန်ဒိုင်းတဲ့နေအောင်တခါလေလူကတုံခါတုံခါသွားတာပဲအဲ့ဒီမှာတတိတွေလွတ်ပြီးတော့ဟိုတချို့ကနှလုံးတွေတောင် ခုန်နေတော့တာမှတ်လို့မရတော့အဲ့ဒီခါကျတော့ဟောဒေါသတွေဖြစ်လာတယ်ဒါကြောင့်တတိအားတွေကောင်းလို့တမာရီတွေဖြစ်သွားပြီဆိုရင်လည်းဘာမှအနှောက်အယှက်မဖြစ်ပြန်ဒါကြောင့်ဒီတတိတမာရီလေးဖြစ်ဖို့အရေးကြီးတယ်အဲ့ဒီမှာမာသီဆရာတော်ဘုရားကြီးရတယ်အဲ့ဒီလို တန်တရားတွေဖြစ်ရကနေပြီးတော့ဩဒီဆရာတော်ကြီးကတကယ်ကြံတတ်ပြီးတဲ့ဆရာတော်ကြီးမြတ်စွာဘုရားဟောတာတဲ့တရားတွေပဲအမှန်ဖြစ်နိုင်ဘူးငါဒါတွေခိုင်းတဲ့အတိုင်းရှုမယ်ဆိုပြီးရှုတာအဲ့ဒီကြတော့မှတရားသဘောတွေကိုတည်တည်ချာချာသဘာဝကြကြမြင်တွေ့ရတာတကယ်သဘာဝကြကြမြင်တွေ့ရပြီဆိုမှဒါတရားအစစ်မှန်ပဲမြတ်စွာဘုရားပေးထားတဲ့လမ်းစဉ်ဒါအစစ်မှန်ပဲသဘောကျကျင့်납ပြီးတော့ကိုယ်တိုင်အားထုတ်တာ ကိုယ်တိုင်အားထုတ်တယ်နောက်ဆရာတော်ဘုရားကြီးဒီမှာအားထုတ်နေတဲ့အချိန်မှာတောင်ဝိုင်းလေးတိုက်ကြောင်းရဲ့ဆရာတော်ကြီးပြန်တော်မူသွားတယ်အဲ့ဒီမှာဒီမာစီဆရာတော်လောင်းနေရာကိုလိုက်ရှာကြရှာပြီးတော့မှဒီမင်းကုန်းစီတူပေါ်မှာအားထုတ်နေတယ်ဆိုတာကိုတွေ့ပြီးလာပြီးပင့်သွားကြပင့်သွားတဲ့အခါကျတော့ဆရာတော်ဘုရားကြီးပြန်တော်မူတဲ့အခါကျတော့ကျောင်းတိုက်ကြီးရဲ့တာဝန်ကိုယူရတယ်ကျောင်းတိုက်တာဝန်ယူရကျောင်းတိုက်ဆရာတော်ဖြစ်သွားတယ် အဲ့ဒီခါကျတော့စာပေပို့ချမှုတွေရောတာရေးနာရေးကိစ္စတွေရော အလုတ်တာဝန်နေမများဘူးလားကျောင်းတန်ရဲ့တာဝန်ဆိုတာသူ့တာဝန်ကျောင်းတက်ကြီးရဲ့တကူလုံးရဲ့တာဝန်သူ့တာဝန်ကြီးတယ်ပဲအဲ့ဒီအလုတ်တွေများတဲ့ဈားတွေကနေပြီးတော့အလုတ်လေးအားပြီးဆိုတာနဲ့တပြိုင်တည်းတည်းအဲ့ဒီတောင်ဝိုင်းကလေးတိုက်ကြောင်းရဲ့ဘုန်းကြီးတို့ဘုန်းကြီးမှတ်မိနေပါတယ်ရှိုကြီးတစ်ခုရှိတယ်တောင်ကုန်းပေါ်မှာထိတ်မှာတိမ်ချောင်းကြီးရှိတယ် တင်ချောင်းကြီးရဲ့ညာဘက်စီကိုသွားမယ်ဆိုရင်ရှူကြီးတစ်ခုတွေ့တယ်။အဲ့ဒီရှူကြီးထဲမှာအင်မတန်ကိုဘေးကပတ်ဝန်းကျင်ကရှိမှန်းတောင်မသိနိုင်။အဲ့ဒီမှာကြောင်းငယ်လေးတစ်ခုနဲ့မာလီဆရာတော်ဘုရားကြီးဟာတရားတွေအထုတ်ခဲ့တယ်။အဲ့ဒီနေရာဟာသူ့အတွက်တရားပေါက်မြောက်ခဲ့တဲ့နေရာပဲ။အခုနောက်ဒီမှာအခုလက်ရှိ ရှိနေတဲ့ဆရာတော်ဆရာတော်ကြီးဦးဟာရိစအခုလက်ရှိရှိနေတဲ့ဆရာတော်ကြီးလည်းတက်တော်80ကျော်နေပါပြီ ဆရာတော်ကြီးကိုဒီနေရာဟာသူတရားအထုတ်ခဲ့တဲ့နေရာအဲ့ဒီမှာကျောင်းကမရှိတော့ကျောင်းလေးလုံးဝပျက်စီးသွားပြီမရှိတော့ဒါနဲ့အခုတော့အဲ့ဒီနေရာလေးကို မာစီဆရာတော်ဘုရားကြီးရဲ့တရားပြည့်စုံခဲ့တဲ့နေရာဖြစ်နေအထိတ်မှကြောက်တိုင်လေးတခုစိုက်ထားတာတွေ့ရမှာအဲ့ဒီပတ်ဝန်းကျင်မှာတော့တရားထိုင်ဆရာကလေးတွေဆောင်လေးတွေဘေးပတ်ပတ်လေးတွေမှာရှောက်ပြီးတော့ဆောက်ထားတာလည်းတွေ့ရပါဒါကြောင့်မာစီဆရာတော်ဘုရားကြီးဟာဒီတတိပဋ္ဌာန်သုတ်တန် ဒေသနာတော်လာတဲ့အတိုင်းပဲတကယ့်ဆရာနီးကြကြမြတ်စွာဘုရားဟောထားတဲ့တရားတွေကိုကိုယ်တိုင်ကိုကြလက်တွေ့ကြကြကျင့်ကြံအားထုတ်ပြီးကိုတွေ့တဲ့တရားတွေကိုပြန်ပြီးတော့ဒီတရားတွေဖော်ထုတ်ဟောကြားပေးတာဒါကြောင့်မို့ဒီကနေ့မြန်မာနိုင်ငံတနိုင်ငံလုံးနဲ့မဟုတ်ဘဲနဲ့ကမ္ဘာရရတိအောင်ပြန့်အောင်ဒီသတိပဋ္ဌာန်တရားတွေကိုဖြန့်ဝေခဲ့တယ်ဖြန့်ဝေခဲ့တဲ့အတွက်ကြောင့်မိမိကိုအားထုတ်ခွင့်ရတယ်ဆိုတော့ကံကောင်းသလားကံဆိုးသလား အမှန်တန်ကံကောင်းတယ်မာစီဆရာတော်ဘုရားကြီးကလွယ်လွယ်ကူကူလေးဖော်ထုတ်ခဲ့တာမဟုတ်ဘူးနော်ဒီတဲ့ခက်ခဲတဲ့အခက်ခဲတွေရှိသေးတယ်ဘုန်းကြီးတို့ဒီတဲ့အခက်ခဲတဲ့အခက်ခဲတွေရှိသေးတယ်အဲ့ဒီမှာမိမိရဲ့တရားပေါင်းမြောက်လာပြီဆိုရင်တရားနဲ့ပတ်သက်ပြီးတော့ကျေးဇူးရှိတဲ့ပုဂ္ဂိုလ်ကိုကျေးဇူးဆက်ရတယ်ဘာလို့ရလဲကျေးဇူးဆက်ရတယ်မြတ်စွာဘုရားဟာ သူ့ရဲ့မေတော်ခမဲတော်တွေကိုတရားနဲ့ပြန်ပြီးကျေစုမဆက်ဘူးလားမြတ်စွာဘုရားဟာသူ့ရဲ့မေတော်ခမဲတော်တွေကိုတရားနဲ့ပြန်ကျေစုဆက်တယ်လို့မာစီဆရာတော်ဘုရားကြီးဟာလေဇာတိရရွာကိုပြန်ပြီးတော့သူ့မေတော်ကြီးရတော့ငယ်စဉ်ကတည်းကကွယ်လွန်သွားတဲ့အတွက်ခမဲတော်ကြီးနဲ့ညီကိုတွေအဲ့ဒီပုဂ္ဂိုလ်တွေကိုငါကျေစုဆက်မှာပဲငါရွာသူရွာသားတွေကိုငယ်စဉ်တုန်းကသူတို့လှူဒန်းတဲ့ဆွမ်းနေဖုံးပေးခဲ့ရဆွမ်းကံပြီးဖုံးပေးခဲ့ရ ကျေးဇူးပြန်ဆက်မယ်ဆိုပြီးတော့စိတ်ခွန်ဇာတိရရွာပြန်ပြီးတော့တရားပြတာဘယ်ဆရာတော်ကမှကျောင်းနိုင်ဘုန်းကြီးတွေကဘသူကမှလက်မခံအဲ့ဒီမှာတရားပြမခံတဲ့ခါကျတော့ဆရာတော်ကြီးဟာဒီမေတော်ကြီးခမဲတော်ကြီးကိုလည်းကျေးဇူးဆက်ခြင်းနဲ့မိမိရဲ့ညီတော်နောင်တော်တွေကိုလည်းပဲကျေးဇူးဆက်ခြင်းနဲ့အဲ့တော့တရားဘယ်မှာသွားပြရလဲဆိုစိတ်ခွန်ရွာရဲ့အနောက်ဘက်မှာကျောင်းပြက်ကုန်းကြီးရှိတယ်ဘသူမှမသွားရဘူး အဲ့ဒီကြောင်းပြက်ကုန်းနဲ့ဘာဘူးလို့မသွားရဲလည်းမသိဘူးဘာဘူးလို့မသွားရတာလဲတရေကြောက်လို့လူတရေကြောက်တာလားဘာတရေကြောက်တာဘုန်းကြီးတရေကပူကြောက်စရာကောင်းတယ်ကမောဖတ်လို့တော့မရဘူးလို့ဆိုတာပဲအဲ့တော့ဘယ်သူမှမသွားရဲဘူးအဲ့ဒီကြောင်းပြက်ကုန်းကြီးတွေမသွားရဲတော့အဲ့ဒီမသွားရဲတဲ့ကြောင်းပြက်ကုန်းကြီးတွေမှာသွားပြီးတော့တရားပြန်ရတရားအထုံးမဲ့ပုဂ္ဂိုလ်ကလည်း ယောဂီတို့လာတယ်လို့ငါတို့တရားသွားအထုံးမလို့ရှင်မင်းဝန်ဆရာတော်ဟိုမှာဟမ်မုံပေးမှတရားပြမှာတယ်တရားအထုံးမလို့ဘေးကြောညာမောင်းခတ်ပြီးလာလို့ရတာမဟုတ်ဘူးတခါလေမိမိအိမ်မှာရှိတဲ့နွားလေးဆွဲပြီးနွားချောင်းထွက်တဲ့ပုံစံနဲ့ထွက်ခဲ့ရတာလူမသိသူမသိနွားချောင်းထွက်တဲ့ပုံစံလေးနဲ့ထွက်ရတာအဲ့လိုနွားချောင်းထွက်တဲ့ပုံစံလေးနဲ့ထွက်ပြီးတော့မှအဲ့ဒီမှာအဲ့ဒီချောင်းပြကုံကြီးတဲ့သွားမာစီဆရာတော်ဘုရားကြီးကလည်းပဲအဲ့ဒီမှာဒီ ကုန်းနေသခင်နေကြားရရနေဖြတ်ပြီးတော့ခြုံနေပေပေါင်းနေကြားရရနေဖြတ်ပြီးအဲ့ဒီကြောင့်ကိုသွားသွားပြီးတော့မှအဲ့ဒီမှာတရားပြရတာတရားပြရတာအဲ့ဒီလိုတရားပြတယ်လို့သတင်းကြားပြန်တော့လည်းပဲမကျင်တတ်ကြပြန်အဲ့ဒီမှာဘုန်းတော်ကြီးတွေကဘုန်းတော်ကြီးတွေကဆိုတာအဲ့ဒီစိတ်ခွန်ရွာကြီးဟာရွာသေးသေးလေးမဟုတ်ဘူးရွာကြီးကြီးကျောင်းပေါင်း20ကျောင်းရှိတယ်အခုဘေးဧရိယာမှာကျောင်းပေါင်းဘယ်လောက်ရှိလဲ 10ကျောင်းလောက်ရှိသေးတယ်ဟိုမှာစိတ်ခွန်ရွာကြီးမှာ20ကျောင်းရှိတယ်အဲ့ဒီမှာကျောင်းပေါင်း20ကျောင်းရှိတယ်ဆရာတော်ကြီးတွေကမကျင်တာမကြိုက်ဘူးမကြိုက်တော့ရွာပေါ်ရက်ပေါ်မှာဩဇာအာဏာရှိတာကကာလသားကောင်းတွေကအာဏာရှိတယ်အဲ့ဒီအာဏာရှိတဲ့ပုဂ္ဂိုလ်တွေကလည်းဒီဘုန်းကြီးတွေရဲ့ဒီဆရာတော်တွေရဲ့တပည့်တွေကြီးတွေပဲဘုန်းကြီးကျောင်းတွက်တွေအဲ့ဒါနဲ့ဒီကိုတော်ကွာဒီမှာလာပြီးတော့တခါလေတရားတွေပြနေတုံးလေးချက်တရားလုံးယူကုန်လိမ့်မယ် ဟိုရှိခေကတော့တရားအထုတ်ရင်ယူတယ်လို့ပဲထင်နေတယ်အတွေ့အကြုံလည်းမရှိဘူးအဲ့တော့အထုတ်တဲ့ပုဂ္ဂိုလ်တွေကလည်းဘာတွေကြောင့်မို့ရမသိပါဘူးအဲ့လိုဖြစ်ကြတဲ့ပုဂ္ဂိုလ်တွေလည်းရှိလို့ပေါ့အဲ့ဒါနဲ့လက်မခံမင်းနဲ့သူ့ကိုခဲနဲ့ပေါက်ထုတ်ကြကွာဆိုပြီးခဲနဲ့ပေါက်ခိုင်းတာအဲ့ဒီမှာကာလသားတွေကခဲနဲ့ပေါက်ဖို့လူစုပြီးတော့ကလသားကောင်းကနေအစီအစဉ်လုပ်တာအဲ့ဒီအချိန်မှာဆရာတော်ကြီးရဲ့နှမဖြစ်တဲ့ပုဂ္ဂိုလ်ကသိတော့ဦးစင်းတရားမပြပါနဲ့ ဘုန်းကြီးတွေကမကြိုက်ဘူးဘုန်းကြီးတွေကမကြိုက်ရင်ဦးစင်းကိုခက်ခဲတွေဖြစ်လိမ့်မယ်မပြပါနဲ့ဩဒါဘုရားဟောတရားတွေပြတာပဲအမှားတရားတွေပြတာမှမဟုတ်ဘဲနဲ့ဘုရားဟောတဲ့တရားတွေဘုရားဟောတာတဲ့စာပေထဲမှာတက်ရရှိတယ်ဒီတရားတွေပြတာပဲမှားတာမှမဟုတ်ပဲပြမယ်အဲ့ဒီလိုကိုဟာဟိုကလည်းဘယ်လုံးမှပြောလို့မရဦးစင်းကိုခဲနဲ့ပေါင်မလို့တဲ့ကလာသားတွေကိုအဲ့မှာဘုန်းကြီးတွေကအမိပေးထားတယ် ဆိုတော့ကိစ္စမရှိပါဘူးတဲ့မာသီဆရာတော်ကြီးတကယ်လို့လာတာမြင်ရင်လည်းပဲမြင်တယ်လို့ယူပါမယ်မှတ်လိုက်မယ်ခဲနဲ့ပေါက်လို့မှန်ရင်လည်းပဲနာတော့နာတယ်လို့ပဲမှတ်လိုက်ပါမယ်မာသီဆရာတော်ဘုရားကြီးကဒီလိုပဲပြန်ပြောတယ်သူနှမအောင်အဲ့ဒီမှာအကိုဖြစ်တဲ့ပုဂ္ဂိုလ်ပြောမရတဲ့ကနှမအိမ်ပြန်ရောက်တဲ့ကအဖေကိုငိုးတိုင်တာအဖေကိုငိုးတိုင်တာအဖေပြောပါအောင်ဖေးသားအောင်အကုန်လုံးရွာခဲနဲ့ပေါက်လို့တော့မှာ ဖေသားကိုပြောပါအောင်ဆိုဒီအကြောင်းကိုပြောတဲ့အခါဖေသားပြောလို့မရဘူးပေါ့လာတာမြင်ရင်လည်းမြင်တယ်လို့မှတ်မယ်ခဲနဲ့ပေါက်လို့မှန်ရင်လည်းပဲနာတော့နာတယ်လို့မှတ်မယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအချိန်မှာကာလသားကောင်းကအိမ်ရှိကဖြတ်သွားတယ်ဖြတ်သွားတဲ့အချိန်မှာဒီတန်းဖနှစ်ယောက်ရဲ့ပြောဆိုငိုယိုတံကိုကြားနားထောင်တဲ့အခါခဲနဲ့ပေါက်မဲ့လူတွေလာရင်လာတာမြင်မြင်တယ်မှတ်မယ်ခဲနဲ့ပေါက်လို့မှန်ရင်လည်းနာတော့နာတယ်မှတ်မယ်ဆိုတော့ ဟာဒါသူတော်ကောင်းပဲဒီဆရာတော်ဟာဒီကိုတော်လေးဟာငါတို့ရွာသားအစ်စ်ရွာမှာဆွေကြီးမျိုးကြီးအဲ့တော့တကယ်လို့သာတရားမရှိလို့ရှိရင်မင်းတို့ကခဲနဲ့လာရင်ဒုံးနဲ့လာရင်ငါတို့ကဓာတ်နဲ့ခံမယ်ငါမှလည်းဆွေနဲ့မျိုးနဲ့ပဲဆိုတာဖြစ်မှာအခုတော့မဟုတ်ဘူးတရားသဘောအရာတရားပဲမှတ်မယ်မြင်မြင်နဲ့မှတ်မယ်နာတော့နာတယ်မှတ်မယ်ဆိုတော့ငါတို့လှုပ်လို့မဖြစ်ဘူးဒါတကယ်တရားရှင်ပဲဆိုပြီးတော့ အဲ့ဒီမှာသူ့ရဲ့အစီအစဉ်တွေကိုကိုပြန်ဖြစ်ပြလိုက်တာဒါကြောင့်မို့ဒီတတိပဋ္ဌာန်တရားဟာလွယ်လွယ်လေးနဲ့ပေါ်ပေါက်လာရတာမဟုတ်ဘူးခက်ခက်ခဲခဲဖော်ထုတ်ခဲ့ရတာဟုတ်တယ်မို့လားဟောတစ်ချိန်လုံးကဆိုရင်ဘုန်းကြီးတို့ဒီယဟန်လောကဘုန်းကြီးတို့ဒီမှာသာသနာလောကမှာတောင်းစာမိုးဝဲတွေမှာငယ်လက်ကြီးစာမိုးဝဲတွေမှာဘုန်းကြီးတို့ဒီမဟာစီတရားနဲ့ဆက်ပြီးတော့ဝိပဿနာဖြစ်မဖြစ်ဆိုပြီးတော့မေကွန်ပု္ပ္ပစာတွေထီအောင်ဖြစ်လာခဲ့တယ်အမေးတွေတောင်ထုတ်လာခဲ့တယ် အဲ့ဒီလိုထိအောင်တခါလေအတိုက်ခိုက်တွေကြားတဲ့ကနေပြီးတော့မာသီဆရာတော်ဘုရားကြီးဟာဒီတတိပဋ္ဌာနာသုတ်တန်ကြီးကိုဒါမြတ်စွာဘုရားဟောခဲ့တဲ့ဖေချမ်းနဲ့မှာဖေချမ်းနဲ့မှာအခိုင်အမာရှိတယ်အခုဒီတိုင်းဟောတယ်ဟောတာကိုလွဲသလားမလွဲဘူးလားဒီတိုင်းအခုဖောင်းမှုပိန်မှုဆိုတာလည်းပဲဒီမှာယထာယထာဝါပဏ္ဍတကာယောပဏိဟိတောဟောတိတထတထာနံပဇာနာတိဒီပါဠိကိုကြည်ပါထင်ရှားတဲ့မူရာကိုရှုရမယ်ဆိုတာဝမ်းမိုက်ဖောင်းတာထင်ရှားရင်ဖောင်းတာရှုလို့ရတယ်ပိန်တာထင်ရှားရင်ပိန်တာရှုလို့ရတယ် အတန်ကြာကြားတာရှုလို့ရတယ်အကုန်လုံးရှုလို့ရတယ်ဆိုတာလေးကိုရှင်းပြတာအဲ့ဒီမှာဒါကိုခက်ခက်ခဲခဲဖော်ထုတ်လာခဲ့ရမှုမိမိတို့ဒီတရားတွေအာထုတ်ခွင့်ရတယ်ဆိုတာကံဆိုးသလားကံကောင်းသလားဗျာအဲ့တော့ကံကောင်းထောက်မှလို့ဒီတတိပဋ္ဌာန်တရားတွေအာထုတ်ခွင့်ရတဲ့အချိန်ဘုန်းကြီးတို့အခုဒီမှာတတိပဋ္ဌာန်၄ပါးဘယ်နှပါလဲကာယ ानु ပဒနာဝေဒနာ ानु ပဒနာစိတ်တ ानु ပဒနာဓမ္မ ानु ပဒနာဆိုတဲ့ ဒီတတိပဋ္ဌာန်တရား၄ပါးရှုမှတ်ရမယ်အာယုံ၄မျိုးပဲတတိပဋ္ဌာန်ဆိုတာကိုတခုတည်းတတိလေးတခုတည်းဟောပေမယ်လို့လည်းပဲရှုမှတ်ရမယ်အာယုံကြတော့ဟောဒီလို၄မျိုးရှုမှတ်ပုံတွေကိုပြောတယ်ဒါကြောင့်ဒီနေ့ကာယ ानु ပါဒနာတတိပဋ္ဌာန်လေးကိုဘုန်းကြီးရှုမှတ်ပုံလေးကိုကျင်းမြပြောပြတယ်အဲတော့ထိုင်ပြီးရှုမှတ်တာလဲဘာနုပါဒနာလဲရက်တဲ့အမူအရာရှုမှတ်တာလဲဘာနုပါဒနာလဲသွားတဲ့အမူအရာရှုမှတ်တာဘာနုပါဒနာလဲ နောက်ဆုံးအိတ်နေတဲ့အမူအရာလေးရှုမှတ်တာဘာနုပဒနာလဲလက်ကလေးကွေးခြေကလေးကွေးလက်ကလေးဆန့်ခြေကလေးဆန့်တာရှုမှတ်တာလဲဘာနုပဒနာလဲမိမိရဲ့ခန္ဓာကိုယ်ပြောင်းတာစောင်းတာလှဲ့တာပြင်တာရှုမှတ်တာလဲဘာနုပဒနာလဲဖောင်းနဲ့ပိန်တယ်လို့ရှုနေတာဘာနုပဒနာလဲနှာသီးပြားကဝင်လေသည့်ထွက်လေသည့်ထိနေတဲ့အထိနေရာလေးကို ရှုနေတာဘာနုပဒနာလဲကာယ ानु ပဒနာပဲအဲ့တော့ဒီကာယ ानु ပဒနာရှုမှတ်ရင်းနဲ့ ရုပ်သဘောနာမ်သဘောအဖြစ်ပြက်သဘောတွေမမြင်နိုင်ဘူးလားအနတ္တနုပဒနာဉာဏ်นี่မပေါင်းမြောက်နိုင်ဘူးလားဒီဉာဏ်นี่အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်အပယ်ဆင်းရဲလွတ်တဲ့သောတပတ္တိမဉဏ်ဖူဉဏ်ထိအောင်မရနိုင်ဘူးလားဒါနောက်ဘဝမှာလားအခုအာထုတ်နေစေမှာလားအာထုတ်နေစေမှာဒီနှစ်ရက်သုံးရက်အတွင်းနဲ့ရောဒီတရားတွေမရနိုင်ဘူးလားပါရမီတို့ရှိမယ်ဆိုရင်ဒီတဲ့ပို့ပြီးတော့တခါလေဉာဏ်အစဉ်တန်းမြင့်တဲ့ ဆင်းရဲငြိမ်းတဲ့အရတ္တမညာဘုံညာတိအောင်မရနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကံအနုပဒနာဆိုတဲ့ကိုယ်အမူအရာလေးတွေဖြစ်တိုင်းဖြစ်တိုင်းအမှန်တိုင်းသိအောင်ရှုဖို့မလိုဘူးလားအမှန်တိုင်းသိအောင်ဆိုတာစောစောကပြောတယ်သူ့ရဲ့ဓာတ်တဘာဝလေးတွေအရှိကိုအရှိတိုင်းသိရမှာအရှိကိုအရှိတိုင်းသိရမရှိတာသိရမှာလားရှိတာသိရမှာလားမပေါ်တာသိရမှာလားပေါ်တာသိရမှာလား အဲ့ဒီလိုအမှန်တိုင်းသိအောင်ရှုပါတဲ့ကိုမူရာ ဖြစ်တိုင်းမှာမှန်စွာသိရမည်ကေတိဆောင်ပုံလေးဆိုပြီးတရားသိမယ်နော်ကိုအမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ကိုအမူအရာဖြစ်တိုင်းမှာမှန်စွာသိရမည်ကဲဆိုလိုက်ပါဗျာ ကဲဒါကြောင့်ကိုယ်အမူအရာလေးဖြစ်တိုင်းဖြစ်တိုင်းထိုင်တိုင်းရက်တိုင်းသွားတိုင်းလျှောက်တိုင်းဒီကိုယ်မူရာဖြစ်တိုင်းမလွတ်အောင်တတိဥစည်းတဲ့စိတ်လေးနဲ့ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့လိုရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းဆုတောင်းမြဝင်မနော် ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေးကြည်ပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလိုထိုးထိုးဘဝ ကျင်လေရလေဒုက္ခပိဒံယမံအပေါင်းမကောင်းဟုသည်မြမတွေ့ရပေမကောင်းဟုသည်မြမကြားရပေတဗ္ဗဣစ္ဆာ မင်္ဂလာကိုရွေကတာတိုင်းရစေတော်ယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆေယမျိုးတဟာနှင့် ကိုမှဆောင်ကြံကိုဆောင်နကံအရင်စာ၍ရှိသည်မြလုံးစုံဘုံ31ဖြည့်ဖြည့်သည်မြဝေနေရတို့ရကြပါစေရကြ ဘေငဝေတိမြာထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာ မြာမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာမြာမြာအမြာယူတော်မူကြပါကုန်လောသာဓုသာဓုသာဓု ရစေမျက်နှာမေတ္တာပွားမယ်နော်ရစေမျက်နှာနေအာလုံးတတဝါတွေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ် ကိုဆင်းရဲကင်းညာပါစေကိုဆင်းရဲကင်းညာပါစေကိုစိတ်နှပြချမ်းသာစွာနှင့်ကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေရွေးဆောင်နိုင်ကြပါစေအယံအစေမျက်နှာနေ အလုံးတတဝါတွေပြေရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေယံဆေမျက်နာနေအာလုံးတတဝါတွေပြေယံကင်းကြပါစေပြေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေ Да.